ခန်းကြီး140အငယ်1မှ4အိုထာဝရဘုရားသိုးသောသူ၏လက်မှအကျွန်ုပ်ကိုကယ်နှုတ်တော်မူပါကြံတန်းသောသူ၏လက်မှအကျွန်ုပ်ကိုကွယ်ကာဆောင်မတော်မူပါ ထိုသူတို့သည်နှလုံးထဲမှ မကောင်းသောအကြံစီရှိ၍စိတ်မှုကိုအစဉ်နှိုးဆော်ကြပါ၏သူတို့သည်မွေကဲ့သို့မိမိတို့ရှာကို တွေးတတ်ကြပါ၏သူတို့နှုတ်ခမ်းထဲမှ မွေဆိုးအစိတ်တောက်ရှိပါ၏။အိုထာဝရဘုရား မတရားသောသူ၏လက်မှအကျွန်ုပ်ကိုကွယ်ကာဆောင်မတော်မူပါ။ကြမ်းတမ်းသောသူ၏လက်မှကွယ်ကာဆောင်မတော်မူပါ။သူတို့သည်အကျွန်ုပ်ကိုလှဲခြင်းငှာကြံစီကြပါ၏။အငယ်9မှ9မာနကြီးသောသူတို့သည်အကျွန်ုပ်ဖို့ကြော်ခွင်းနှင့်ကျိုးသေးများကိုဝှက်ထားကြပါ၏။ကျွန်ုပ်တွားရလမ်း၌ကွန်ရက်ကိုဖြန့်၍ ညွတ်များကိုထားကြပါ၏ကိုတော်သည်ကျွန်ုပ်၏ဘုရားသခင်ဖြစ်တော်မူ၏ဟုထာဝရဘုရားအားလျှောက်ထားပါ၏။အိုထာဝရဘုရားအကျွန်ုပ်ဆုတောင်းသောစကားကိုနားထောင်တော်မူပါ။အိုဘုရားရှင်ထာဝရဘုရားကိုတော်သည်အကျွန်ုပ်၏ကယ်တင်ခြင်းအစွမ်းတတ္တိဖြစ်တော်မူ၏။စစ်တရသောနေ့၌အကျွန်ုပ်၏ဥကောင်းကိုဖုံးအုပ်တော်မူ၏။အငယ်၈မှ၃ ။အိုထာဝရဘုရားမတရားသောသူ၏အလိုပြည့်စုံသောအခွင့်သူ၏အကြံထမ်းမြောက်သောအခွင့်ရှိစေတော်မမူပါနှင့်။ထိုသို့သောသူတို့သည်အကျွန်ုပ်ပတ်လည်၌မိမိတို့ဥကောင်းကိုမချီးမြှောက်ရဘဲမိမိတို့မွဲ့ဆိုသောမကောင်းချိုးသည်မိမိတို့ကိုလွှမ်းမိုးပါစေသောမိခဲတို့သည်ထိုသူတို့အပေါ်သို့ကြာရောက်ကြပါစေသောမိထဲသို့၎င်း၊နှက်သောတွင်းထဲသို့၎င်းကြာကြပါစေသောတဖန်မထကြပါစေနှင့် ကဲ့ရဲ့တတ်သောသူသည်မြေကြီးပေါ်မှနေရမမြဲပါစေနှင့်ကြံတန်းသောသူကိုလည်းဖျက်ဆီးသည့်တိုင်အောင်ဘေးဥပါတိလိုက်ပါစေသောအရဖျားသည်ဆင်းရဲသောသူ၏အမှုကိုဆောင်၍ငတ်မတော်သူတစ်ဖက်၌တရားစီရင်တော်မူမည်ဟုငါသိ၏အကယ်စင်စစ်တရားသောသူတို့သည် နာမတော်ကိုချီးမွမ်းကြပါလိမ့်မည်တဘောဖြောင့်သောသူတို့သည် အထံတော်၌နေရကြပါလိမ့်မည်